1955ခုနှစ်လူတော်ဟောကောဇာတိကရ1383ခုနှစ်ဘုရဝတ္တန္တမူလရာတိဝါကောင်လခွေနေခနေ့သမဝန္ဒနာရိတာတို့ဓမ္မတဝနာကုသိုလ်တို့လာရောက်စီပူကြတဲ့ဓမ္မမာမကတရားထူလာကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့ ငုဒ္ဒရနိကေဒုတိယမေတ္တာသုံးမှာလာတဲ့ဗျာမဝိဟာရတရားတော်ဟောတရားတော်လေဗျာမဝိဟာရတရားဗျာမဝိဟာရတရား၄ပါးရှိပါတယ်ဗျာမဝိဟာရဆိုတာမြတ်သောနေထိုင်ခြင်းဒီနေ့ ရှင်မင်းဝဓမ္မမိသားစုများကိုမိမိတို့ရဲ့ဘုံကနေထိုင်တဲ့အခါမှာမြင့်မြတ်ဆုံးဘယ်လိုနေထိုင်ရမလဲဆိုတာလေးကိုနားလည်သွားဖို့မြတ်သောနေထိုင်ရေးတရားပေါ့အဲဒီမှာတရားမြတ်သောနေထိုင်ရေးတရားဘယ်နှပါလဲဆိုတော့မေတ္တာကရုဏာမုရိဒာဥပေက္ခာလို့ဒီတရား၄ပါးအဲဒီတရား၄ပါးကိုကိုဘုန်းကြီးတို့ မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဒီဒုတိယမေတ္တာသုတ်မှာဟောကြားတာဣဒဘိကဝေဧကိသောပုဂ္ဂလောမေတ္တာသာကတိနာစေတသာဧကံဒီတံပရိဒဝဝိရတိတတ္ထာဒုတိယတတ္ထာတတိယတတ္ထာသတုဋ္ဌံဘုန်းကြီးတို့အရင်သတင်းပတ်က မေတ္တာသုတ်တံတရားဒေသနာတော်ကိုဘုန်းကြီးတို့ဟောကြားတယ်။အဲဒီကနေတစ်ဆက်တည်းပဲခုမေတ္တာတရားတွေနဲ့နေထိုင်တတ်အောင်အလုံးသောတတ္တဝါတွေပေါ်မှာမေတ္တာစိတ်နဲ့နေထိုင်တတ်အောင်ခုဒီနေ့လေးပဲဓမ္မဝိဟာရဆိုတဲ့မြတ်သောနေထိုင်ရေးတရားကိုဒီနေ့ဟောကြားပေးမှာပါ။ဘေကဝေယံတော်များဘုจิตသားတို့ ဣဒံဤသာသနာတော်၌ဤပြစ္ဆောချိုသောပုဂ္ဂလောပုဂ္ဂိုလ်သည်မေတ္တာတဟကတိနာချမ်းသာစေလိုသည်မေတ္တာတတ်နှင့်တကွဖြစ်သောစေတတသိရှင်ဧကံဒိတာတခုသောအယံမျက်နာတို့၌ရှိသောတတဝံပေါင်းကိုပရိတဝါချမ်းသာကြပါစေဟုနှလုံးသွင်းသောအခြင်းဖြန့်၍ဝိဟရတိနေမိမိရဲ့စိတ် တခုသောအယံမျက်နှာဆိုတာကဘုန်းကြီးတို့အရှိယမျက်နှာမှာရှိတဲ့အလုံးတ attva တွေကိုပွားမယ်ဆိုရင်အဲ့ဒီအရှိယမျက်နှာမှာရှိတဲ့အလုံးတ attva တွေပေါ်မှာမိမိရဲ့မေတ္တာစိတ်ကိုဖြန်းဘုန်းကြီးတို့တိပိဋကဆရာတော်ဘုရားကြီးဒီမေတ္တာဘာဝနာ ပွားပုံတွေကိုဟောကြားတဲ့အခါမှာဆရာတော်ဘုရားကြီးဟာတရားဟောတဲ့အခါမှာတက်တောင့်တက်တာလေးဒူးလေးတစ်ဖက်ထောင်း အဲ့ဒီမှာဒူးလေးပုံမှာလက်ကလေးတင်လို့တောင်လေးတင်ပြီးတော့လက်ဖွားလေးကိုခေါင်းပေါ်မှာတင်ထားပြီးတော့ဟောလေးရှိပါတယ်အဲ့ဒီကံမှာဆရာတော်ပြန်ရေးမေတ္တာပွားပြီးမေတ္တာပို့ပြီးချပြီးပြီဆိုရင်အရှိရကိုမေတ္တာပွားတော့မယ်ဆိုဆရာတော်ဘုရားကြီးရဲ့လက်ကလေးဟာအရှိရဘက်ကိုထိုးပြတာ။အားလုံးတရားဓမ္မတွေရဲ့စိတ်တွေဟာအရှိရဘက်ကိုအာရုံညွှန်ပြီးတော့အဲ့ဒီမှာရှိတဲ့တတ္တဝါတွေပေါ်မှာမေတ္တာစိတ်ပြန်တယ် ဒါကြောင့်ဒီမှာမြတ်စွာဘုရားရှင်ကိုရောင်ရဲ့ကြီးကမေတ္တာတာကတိနာချမ်းသာစီလူတိမေတ္တာတန်နှင့်တကွဖြစ်သောစေတသာစိတ်ဖြင့်ဧကံတိသောယမျက်နာတို့၌ရှိသောတတဝါပေါင်းကိုပြိတ္တဝါချမ်းသာကြပါစေကိုနှလုံးသွင်းသောအာဖြင့်ဖြန့်၍ဝိဟာရတိနေ၏အဲဒီမှာရှေးရမှာဆိုရင်ရှေးရပဲမှာအာယုညွန့်ပြီးတော့မေတ္တာပွားတတဒုတိယနှစ်ခုမြောက်သောယမျက်နာတို့ အရမျက်နှာကိုထုတ်အလူဖြန့်လျက်နေဒုတိယမျက်နှာဆိုရင်မိမိကတောင်ရကိုမေတ္တာပွားမယ်ဆိုရင်တောင်ရမှာရှိတဲ့အလုံးတ attva တွေပေါ်မှာမေတ္တာစိတ်ကြီးဖြန့်လိုက်ဒါတာတတ္တယံသုံးခုမြောက်သောယံမျက်နှာကိုထုတ်အတူဖြန့်လျက်နေအနောက်ရကိုမေတ္တာပွားမယ်ဆိုရင်အနောက်ရဘက်ကိုစိတ်ကလေးညွတ်ပြီးတော့မေတ္တာပွားလိုက်ဖြန့်လိုက် တာတာသတုတ်တံလေးခုမြောက်သောယံမျက်နာကိုထုတ်အတူဖြန့်လျက်နေမြောက်ရအဲ့ဒီလိုအရှင်းရနောက်ရတောင်ရမြောက်ရဖြစ်တဲ့အယံမျက်နာအယံလေးမျက်နာအယံဘယ်လိုမျက်နာလဲအဲ့ဒီယံလေးမျက်နာမှာရှိတဲ့အလုံးတော်တ attva အပေါင်းတို့ရဲ့ပုံမှာမေတ္တာတာကတိနာချမ်းသာစေလိုသည့်မေတ္တာဓာတ်နှင့်တကွဖြစ်သောစေတတာစိတ်ဖြင့်စေတတာစိတ်ဖြင့် ဧကံတိတံတကုသောယမျက်နာတို့၌ရှိသောတတ္တဝါအပေါင်းကိုပြိတ္တဝါချမ်းသာကြပါစေဟုနှလုံးသွင်းသောအားဖြင့်ဖြန့်လျက်ဖြန့်၍ဝိဟာရတိနေ၏ဒီလိုအယမျက်နာ၄ပါးအယ၄မျက်နာမှာရှိတဲ့အလုံးတတ္တဝါတွေပေါ်မှာချမ်းသာစေလိုတဲ့စိတ်ဓာတ်ဖြင့်မေတ္တာစိတ်လေးနဲ့ဖြန့်ပြီးတော့မေတ္တာပွား၏နောက်ဒါရင်လားဆိုတော့ဣတိဥဒ္ဒံအတောတိရိယံသဗ္ဗတိ သဗ္ဗတထရယသဗ္ဗဝန္တလောကမေတ္တာသာပိစိနာစေတသာဝိပုလေနမကတိနာအပမနေနာအဝေရေနာပြအပြပစ္စေနာပရိတဝဝိရတိဣတိဤနည်းဖြင့်ဤနည်းဖြင့်ဆိုတာကအဲ့ဒီမိမိပွားမဲ့ရမျက်နှာတွေကိုမိမိရဲ့စိတ်ကလေးဖြန့်လိုက်တာပဲ။ဣတိဤနည်းဖြင့်ဥဒ္ဒံအခြေရာ၌ရှိသောတတ္တဝါအပေါင်းကို အထက်ရမှာရှိတဲ့သတ္တဝါတွေကိုမေတ္တာပွားမယ်ဆိုရင်မိမိရဲ့စိတ်ဟာအဲ့ဒီအထက်ရစီကိုစိတ်ကိုညှို့လိုက်ရမယ်။အဲ့ဒီစိတ်ကိုညှို့ပြီးတော့အဲ့ဒီအထက်ရမှာရှိတဲ့အလုံးသတ္တဝါတွေပေါ်မှာချမ်းသာကြပါစေလို့ဒီလိုအလုံးတွင်းပြီးတော့မေတ္တာပွားရမယ်။အတော်အဝိယ၌ရှိသောသတ္တဝါအပေါင်းကိုအဝိယကိုမေတ္တာပွားမယ်ဆိုရင်လည်းအဝိယစီကိုမေတ္တာစိတ်ကိုညှို့ပြီးတော့အဝိယမှာရှိတဲ့အာလုံးတ attva တွေပေါ်မှာမေတ္တာစိတ်ချမ်းပြီးပွား။ ဣရိယာပိလာဖြစ်သောကြံသေးသည့်အထောင်ရာ၄ခု၌ရှိသောတတ္တဝါအပေါင်းကိုမိမိတို့ဖိလာကန့်လန့်ဖြစ်တဲ့ကြံနေသေးတဲ့တောင်းရအရှိတောင်းတောင်းရမှရှိတဲ့အလုံးတတ္တဝါတွေအနောက်တောင်းတောင်းရမှရှိတဲ့အလုံးတတ္တဝါတွေအနောက်မြောက်တောင်းရမှရှိတဲ့အလုံးတတ္တဝါတွေရှိတောင်းတောင်းအရှိမြောက်တောင်းရမှရှိတဲ့အလုံးတတ္တဝါတွေအဲဒီတောင်းရဒီမှာရှိတဲ့အလုံးတတ္တဝါတွေရဲ့ပုံမှန်လေးပဲ မိမိရဲ့စိတ်ကိုအဲ့ဒီပေါ်မှာဖြန်းပြီးတော့အာလုံတ္တဝါကြီးချမ်းသာကြပါစေလို့နှလုံးသွင်းသောအားဖြင့်မိမိမေတ္တာစိတ်နဲ့ဖြန့်ပြီးတော့နေပါတဲ့သဗ္ဗတိအလုံးစုံမြတ်၌သဗ္ဗတာတာယတတ္တဝါဟုသည်မြတ်ကိုမိမိကိုယ်နှင့်အတူထားလျက်သမ္မဝန္တလောကတတ္တဝါအာလုံးရှိသောလောကကိုမေတ္တာနာကတိနာစေတ္တနာချမ်းသာစေလိုသည့်စိတ်ဖြင့် ဝိပုလေနာခြေပြန်သောစိတ်ဖြင့်မိုက်ကလေးနာမစံစိတ်ဖြင့်အပမနေနာတိုင်းအခြေကင်းသောစိတ်ဖြင့်အဝေဒနာဉာဏ်ကင်းသောစိတ်ဖြင့်အပြံပိသိနာနှလုံးမသာမှုကင်းသောစိတ်ဖြင့်ပရိဒဝါဖြန့်လေအဝိဟာရတိနေ၏ဆိုလိုရင်းကတော့မြတ်စွာဘုရားအာလောတ္တဝါတွေတပ္ပတိအလုံးစုံသောအယံမြတ်တာအယံရှင်းမြတ်တာအယံစေမြတ်တာ အဲဒီမှာရှိတဲ့အနုတ္တဝါတွေရဲ့ပုံမှာမိမိမေတ္တာစိတ်ချမ်းသာစေလိုတဲ့စိတ်ထားနဲ့ကျဲကျဲပြန့်ပြန့်အဲဒီပုံမှာအာယုဆိုင်ပြီးတော့မေတ္တာပွားအနုတ္တဝါတွေအလုံးချမ်းသာစေလိုတဲ့စိတ်ထားထားပြီးတော့မေတ္တာပွားအဲဒီမှာမိမိမေတ္တာပွားတဲ့ကံမှာလည်းပဲစိတ်နဲ့စိတ်ဓာတ်လန်းလန်းဆန်းဆန်းနှလုံးမတန်ရတဲ့စိတ်မျိုးနဲ့ဒီလိုမဟုတ် စိတ်ကိုကြည်ကြည်လင်လင်ထားပြီးတော့လန်းလန်းဆန်းဆန်းနေဒီတတဝါတွေမိမိလိုပဲချမ်းသာကြပါစေလို့အဲလိုစိတ်ထားထားပြီးတော့မေတ္တာပွားရတာအရာဆယ်မျက်နှာဘယ်နှမျက်နှာလဲအင်းအရာဆယ်မျက်နှာမှာရှိတဲ့အလုံးတတဝါတွေအဲဒီတတဝါတွေရဲ့ပုံမှာမိမိရဲ့စိတ်တခါနဲ့ဖြန့်ထားလိုက်အရှေ့ရမှာပွားမယ်ဆိုအရေးရှေ့ရမှာရှိတဲ့အလုံးတတဝါတွေပုံမှာမေတ္တာစိတ်ဖြန့်လိုက် အနောက်ရက်ဆိုအနောက်ရက်တောင်ရက်ဆိုတောင်ရက်မြောင်ရက်ဆိုမြောင်ရက်တောင်းရကိုပွားမယ်ဆိုရင်အဲ့ဒီတောင်းရဒီပုံမှာမေတ္တာသိဖြန်းလိုက်အထက်ရဆိုရင်လည်းပဲအထက်ရမှာရှိတဲ့အနုတ္တဝါတွေအောက်ရဆိုရင်လည်းပဲအောက်ရမှာရှိတဲ့အနုတ္တဝါတွေအဲ့ဒီတ္တဝါတွေရဲ့ပုံမှာမိမိမေတ္တာစိတ်ကြီးဖြန်းပြီးတော့မေတ္တာပွားတဲ့အဲ့ဒီမေတ္တာပွားပုံလေးကိုဘုန်းကြီးတို့တောင်မြို့ကျေးဇူးတော်ရှင်မဟာကန္နာယုံဆရာတော်ဘုရားကြီးတိုက်မှာ တန်ခါတော့အရှင်မြတ်ဒီမေတ္တာပွားတာလေရက်စင်မျက်နှာမေတ္တာပွားဖို့ပဲအဲဒီမှာတန်ခါတော်တွေမေတ္တာပွားနေတာများနားမှာကြားလိုက်ရရင်ဒီကရစိတ်တွေမှာကျဉ်းနှိုးနေတာအဲဒီမေတ္တာပွားပုံလေးကိုဘုန်းကြီးတို့ယောဂီများရက်စင်မျက်နှာပွားရအောင်နော်အရှိအယမနေကြတော်ကဘာသူကဘာသာတတ္တဝအများတို့သည် ချမ်းသာကြပါစေရှိတောင်တောင်ရမှနေကြသောကဘာသူကဘာသာတတဝအများတို့သည်ဘေ ကင်းကွာကျမ်းမာချမ်းသာကြပါသည်ရှိတောင်းမယမနေကြတော်ကဘာသူကဘာသာတတဝအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေလောတောင်တောင်ရမှနေကြသောကဘာသူကဘာသာတတဝအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေအနောင်အယံမှနေကြတော်ကဘာသူကဘာသာတတဝအများတို့သည်ဘေ ကျမ်းမာချမ်းသာကြပါစေအနောင်မြောက်တောင်ရမနေကြတော်ကဘာသူကဘာသာတရဝအများတို့သည်ဘေးရန်ကင်း ဝါကျမ်းမာချမ်းသာကြပါစေမြောင်အယံမှန်နေကြသောကဘာသူကဘာသာတတဝအများတို့သည်ဒီ နာကင်းကွာကျမ်းမာချမ်းသာကြပါစေရှိမြောက်တောင်ရမှန်လေးကြတော်ကဘာသူကဘာသာတတဝအများတို့သည်ေ ပွားကျမ်းမာချမ်းသာကြပါစေရှိမြတ်မှနေကြတော်ကဘာသူကဘာသာတတဝအများတို့သည်ဘေးရန်ကင်းကွာကျမ်းမာ ချမ်းသာကြပါစေအထေယမနေကြတော်ကဘာသူကဘာသာတတဝအများတို့သည်ဘေးရန်ကင်းကွာချမ်းသာချမ်းသာကြပါစေ အောင်အယံမှနေကြသောကဘာသူကဘာသာတတဝအများတို့သည်ဒီယံကင်းကွာကျမ်းမာချမ်းသာကြပါစေ ဒီတော့ဘုန်းကြီးတို့ယောဂီများဒီနေ့မေတ္တာပွားလိုက်တဲ့ရရှိနေလားဒီလိုလေးမေတ္တာပွားနေတဲ့အချိန်ကမိမိနေထိုင်တာဘယ်လိုနေထိုင်တာမြတ်သောနေထိုင်ခြင်းဇမဝိဟာရမေတ္တာတွေဘုန်းကြီးတို့ဒီမှာကိုးပါးသီလတွေစောင့်ထိန်ထားတယ်မေတ္တာသဟကတိနစေတတ္တာဘာလို့တ attva တွေရဲ့ပုံမှာမေတ္တာစိတ်ဖြန့်ရမယ်လို့ဆိုတာဘုရားမေတ္တာစိတ်ဖြန့်လိုက်တာ မေတ္တာစိတ်ဖြန့်လိုက်တာကဘာသူကဘာသားတွေတဘာဝဘေးဒဏ်တွေခံနေရတယ်။ဘာဘေးဒဏ်တွေလဲ။တဘာဝဘေးဒဏ်တွေခံနေရမနေ့ကအမေရိကန်နိုင်ငံမှာအဲဒီမှာတခါလေတဘာဝဘေးဒဏ်ဖြစ်တယ်မုန်တိုင်းကြီးတက်ခတ်မယ်ဆိုတော့ဘုန်းကြီးတို့သိရတယ်။သိရတဲ့အခါကလည်းကြတော့ဟိုမှာလည်းပဲကိုယ့်ရဲ့တပည့်တကာကမကိုယ်နဲ့သာသနာပြုဖို့ပြုပဲပုဂ္ဂိုလ်တွေရှိတယ် အဲဒီမှာဘယ်ဘက်ကိုလမ်းပါလဲဆိုတာကိုသတင်းစုံစမ်းရအဲဒီမှာလမ်းပြီးတော့အဲဒီကနေပြီးတော့လည်းပဲမေတ္တာပို့ပေးဖို့လမ်းပြီးတော့ဒီမှာလမ်းပြီးမေတ္တာပို့ပေးဖို့လမ်းပြီးဆက်သွယ်ပြုပြီးတော့ခံမေတ္တာခံယူကြအဲဒီမှာအချင်းချင်းရရတွေကိုလည်းပဲဒီကနားလဲနားထောင်ကြည့်တယ်အဲသူတို့စီကိုလည်းပဲနှမ်းပြီးတော့ညွှန်ကြားတယ်လွတ်ရကျွတ်ရဘယ်နေရာစီကိုသွားရင်လွတ်နိုင်တယ်ဘယ်နေရာမှာသွားရင်လွတ်နိုင်တယ်အဲတော့တချို့ကလည်း ဒီလေရဲ့သဘာဝတရားကိုမခံဘူးတော့ဒီတက်ရင်ကြီးတော့လွတ်ပါသွားမှာမဟုတ်ပါဘူးအဲတော့ရွှေ့ရပြောင်းရတာလည်းပေါ့နှစ်ရက်သုံးရက်သူများစီမှာသွားနေရတာဒုက္ခရောက်နေမယ်အဲဒီမှာမပြောင်းမနေမလို့သိကူးတယ်ဘုန်းကြီးပြောတယ်ပြောင်းပြောင်းဘုန်းကြီးဘာလို့ပြောင်းလဲဘုန်းကြီးတို့ကိုယ်တိုင်ခုအဲ့ဒီသဘာဝရဲ့ဘေးဒဏ်နာဂိဘေးဒဏ်ခံစားရဘူးပြီးပြီ တစ်ချိန်လုံးကအဲ့လိုလာခဲ့ကြည့်ဒီမုံတိုင်းကြီးလာမယ်ဆိုတာကိုဘုန်းကြီးတို့တစ်ချိန်မှမတွေ့ဘူးမတွေ့ဘူးတော့ကြောက်စိတ်ရှိခဲ့ဘူးလားလုံးဝကိုမရှိခဲ့ဘူးအဲ့ဒီမှာတခါလဲသတင်းစာထဲမှာလည်းပါတယ်တခြားကိုရုံးမြင်သားကြတွေကလည်းလွတ်ပြီးတယ်လို့ဆိုပါတယ်ဒါပေမဲ့ဘုန်းကြီးတို့မြန်မာပြည်သူပြည်သားတွေဒီချိန်မှမကြုံဘူးအခါကလာကြကြောက်ရမှမသိတရားမလာသေးပါဘူးဘယ်လိုလာပြီလားမလာသေးဘူးလားတယောက်တယောက်ဖုံးဆက်မင်းနေတယ် ဒါကိုပဲသူတို့ကတခါတည်းပြောစရာလို့လမ်းပြီးမင်းနေတာအဲတကယ်လဲလေလာအသက်တောင်ဘယ်လိုရှိရမှမသိဘယ်လိုရှိရမှမသိဘူးကိုเจ้าနဲ့ကိုတော့လုံခြုံနေတာဘုန်းကြီးအဲ့ဒီအချိန်လုံးကဆိုရင်နန်းတဲ့ပိုင်းမှာဘုန်းကြီးတို့ဒီမှာလေလာ၄ယောက်ရန်ကုန်မြို့မှာ၄ယောက်လာတဲ့ခါမနဲ့9နာရီ၄နာရီကျော်ကျော်ကနေည7နာရီလောက်ကစပြီးတော့လေလာတယ်ဒါပေမဲ့ညမနေ့ပိုင်းကျတော့အတော်သေးပြင်းထန်လာတယ် ဘုန်းကြီးတို့ယောဂီဓမ္မယုံနဲ့ရောက်အားလုံး၃နာရီခွဲဆိုအေးရခါလေတွေကလာနေပြီတဘုံဘုံလေတွေတိုက်နေ၄နာရီဆိုတော့သူတို့လာနေပြီလာလို့ဖြစ်သေးတယ်မီးလည်းမပြတ်သေးဘူးအဲ့ဒီမှာ၄နာရီလာနေပြီဘုန်းကြီးကအကုန်လုံးထွက်ကြည့်အဲ့ဒီမှာ၄နာရီကနေပြီတဖြည်းဖြည်းသူတို့တရားထိုင်နေတည်ကြတော့ပြင်းလာအဲ့ဒီပြင်းလာတဲ့က၄နာရီခွဲလောက်ရှိကြတော့အတော်ကိုပြင်းထန်ကုန်ပြီလေဓမ္မယုံကြီးအပေါ်မှာရှိတဲ့အမိုးတွေအကုန်လုံးလန်ကျကုန်တယ် အကုန်လုံးတစ်ခါနဲ့ကြောင်းရှိမှတကွန်းကွန်းနဲ့ပွဲကုန်အဲဟိုကဆောသားကြောင်းကြီးဘောကရှိတယ်ဒီခါနဲ့ကြောင်းပြားကြီးတွေအကုန်လွှင့်ကြတယ်အဲဘုန်းကြီးတို့ဒီမှာသုံးတက်ကြောင်းဆောင်ဘောကသွတ်ပြားတွေဟိုအမျိုးသမီးဆောင်ဒေသဆောင်နှစ်ထပ်ဆောင်မှရှိတယ်သွတ်ပြားတွေအကုန်လွှင့်ကုန်ပြီတပြုံးလုံးနဲ့ဖြစ်တယ်အဲဒီမှာဘုန်းကြီးကမီးမပြတ်သေးဘူးအဲမပြတ်သေးခင်မှာဘုန်းကြီးကဒီဘက်ကိုအတန်းချက်စင်းနေဘုန်းကြီးကြောင်းလေးရနေပြီးတော့ယောဂီတွေဘယ်မှမထွက်နဲ့တကားပေါက်တွေလုံအောင်ပိတ်ဘယ်မှမထွက်နဲ့ဘယ်သူမှအပြင်မထွက်နဲ့အကုန်ပိတ်ထားဘုန်းကြီးအတွင်းကနေဘုန်းကြီးလည်းအပြင်မထွက်ရဘူး ဘာဖြစ်လို့လဲဆိုတော့ကွားငါးနဲ့ဒီမှာအမိုးတွေသူ့သွိုးတွေကြောက်ပြားမိုးတွေကြအဲ့ဒီမှာအဲ့လောက်ပြင်းထန်တာကိုကိုယ်တိုင်ကြုံတွေ့ရတဲ့အတွက်ကြောင့်လှမ်းပြီးတော့လွတ်တဲ့နေရာဘယ်နေရာလွတ်လေပြောဘယ်မှာဘယ်မှာပဲရက်ွက်မှာဘယ်မြို့နယ်မှာလွတ်တယ်ဆိုအဲ့ဒီမြို့နယ်ကိုရောက်အောင်သွားအဲ့ဒီကဘုန်းကြီးကျောင်းရှိတယ်အဲ့ဒီဘုန်းကြီးကျောင်းကိုရောက်အောင်သွားအဲ့တော့အိမ်မှာဒီမှာမလွတ်ဘူးဆိုရင်ဒုတိယအဆင့်ဆိုရင်ဘယ်ကပထမအဆင့်တရားဒုတိယအဆင့်ဟိုကစနစ်တကျကြီးညာပေးတယ် ဘယ်ရှိမှဒေနာတော့မယ်ဘယ်ရှိဘယ်နာရီအတွက်မှကြောင်းရမယ်ရွှေ့ရမယ်ဆိုတော့ဟောညွှန်ကြားနေတာဆိုတော့ဘုန်းကြီးစီမှာလည်းအဲ့ဒီကနေကြောင်းချပေးအဲ့တော့ကိုကအချိန်မီအောင်လုပ်အချိန်မီအောင်ပြောင်းရွှေ့ခိုင်းတယ်တချို့ကိုတချို့ပုဂ္ဂိုလ်ကတော့ပြင်သူတို့ရွှေ့ရတာတကယ်ရှိနေလို့သူတို့မှလည်းဘယ်လိုပေါ့လေဘေးကအိန္ဒိယလည်းမရွှေ့ဘူးဆိုရင်ဒီလိုဆိုရင်အဲ့ဒီမှာနှစ်ရက်ပြည့်မယ်ရစ်ပြည့်မယ်ဒုက္ခရောက်နှစ်ရက်စာလောက်ထမင်းချက်ထား သူများကိုကိုယ့်ကိုယ်ကြီးပူနေရတာဒီမှာအဲ့လိုတော့မပြောဘူးဘုန်းကြီးမှာတရားနေပြီးတော့နှံ့ပြီးတော့လည်းဒါလည်းနှစ်ရက်စာနောက်သမင်းချက်ထားချက်ပြီးတော့သင်တော်တို့ထားရေတွေကိုပုံးနဲ့ဆွဲတင်ထားရေဆက်ထားအဲ့မှာပြက်မယ်အကုန်လုံးကြီးကအကုန်လုံးလည်းသတင်းကြီးကဟိုကတွန့်နေတာဆိုတော့အကုန်ဘုန်းကြီးကဆက်သွယ်ရဆက်သွယ်လို့ရနိုင်တဲ့ဟာတွေကိုဟိုကဆက်သွယ်ဒီကိုလည်းနှံ့ပြီးအကြောင်းကြားပြီးတော့မေတ္တာပို့ပေးပါမေတ္တာပို့ပေးပါနဲ့နှံ့ပြီးပြောတော့ဘုန်းကြီးတရားနေပြီးတော့ဟိုကလုပ်ပေးပါညမှလည်းပဲ အထူးပြုပြီးတော့သူတို့ပြောနေတဲ့အချိန်တွေမှာဘုန်းကြီးအထူးပြုပြီးတော့မေတ္တာကိုပို့ပေးနေပါကိုသာသနာ့ကိုကြွခဲ့တဲ့နေရာတွေအခုလေချောင်းမလွတ်တဲ့နေရာတွေအထူးပြုပြီးတော့မေတ္တာပွားပေးရဒါကြောင့်မို့ဒီမှာကဘာသူကဘာသားအားလုံးတတ္တဝါတွေဓမ္မမေတ္တာပွားတာအားလုံးစီကိုဒါလည်းစိတ်ကိုမေတ္တာရောက်သွားအောင်မေတ္တာပွားပေးရတာအဲ့လိုမေတ္တာပွားနေခြင်းဟာဗျံလာဝိဟာရဘယ်လိုနေထိုင်တာလဲ အေးမြတ်သောနေထိုင်ခြင်းတဲ့မေတ္တာဆိုတာဘုန်းကြီးတို့ယောဂီများအခြားခြားပုဂ္ဂိုလ်တွေသူများတို့လည်းကိုယ်လိုပဲချမ်းသာခြင်းများလိမ့်မယ်လို့အဲ့လိုကိုကျင်းစာပြီးတော့သူတစ်ပါးတွေပေါ်မှာချမ်းသာစေလိုတဲ့သဘောဟာမေတ္တာကိုလိုသူတစ်ပါးတွေလည်းချမ်းသာကြပါစေသူတစ်ပါးတွေလည်းကိုလိုပဲချမ်းသာခြင်းရပေလိမ့်မယ်လို့အဲ့လို စိတ်မျိုးထားနိုင်ပြီဆိုရင်ဒါဘာစိတ်ထားတာလဲဒီမေတ္တာစိတ်ထားတာတချို့ကကိုလိုချမ်းသာမှာကိုစိုးရိမ်နေတာဒါမေတ္တာစိတ်မထားနိုင်ဘူးအဲ့တော့တခြားပုဂ္ဂိုလ်တွေလည်းကိုလိုချမ်းသာကြပါစေလို့မေတ္တာစိတ်ထားဒါကြောင့်မေတ္တာပွားတဲ့အခါမှာတော့ဘုန်းကြီးတို့ယောဂီညာမေတ္တာပွားပြီဆိုရင်ဘသူကစပွားရမှာလဲဆိုရင်မိမိကိုယ်ကစပြီးမေတ္တာပွားရမှာ မေတ္တာပွားတဲ့အခါမှာနော်မေတ္တာပွားနည်းဟာတချို့ကမသိဘူးရောက်လာရောက်လာပွားတာဒါလည်းပွားလို့မရဘူးလားရတယ်ဒါပေမဲ့တကယ်စနစ်တကျမေတ္တာပွားတော့မယ်ဆိုရင်အဟံတုကိတောဟောမိလေတုကောဒါပထမဦးဆုံးပွားရငါသည်ချမ်းသာပါသည်ဆင်းရဲကင်းပါစေအာလုံးလောကကြီးထဲမှာမိမိကိုယ်ကိုမိမိချမ်းသာစေခြင်းလားမချမ်းသာစေခြင်းဘူးလားအဲဒါကြောင့်မိမိကိုယ်ကစပြီးတော့မိမိကိုယ်ကိုမေတ္တာစပွားတဲ့ မိမိကိုယ်ကိုမေတ္တာစပြီးတော့ပွားရဟဲမပွားကြိုတင်ပြီးတော့အစအဆုံးမပွားခြင်းတဲ့ပုဂ္ဂိုလ်အဲဒီလိုအစအဆုံးမပွားခြင်းတဲ့ပုဂ္ဂိုလ်ဆိုတာကဘယ်လိုပုဂ္ဂိုလ်မျိုးလဲမိမိမုန်းတဲ့ပုဂ္ဂိုလ်ဘယ်တော့မှစပြီးမေတ္တာမပွားနဲ့ပွားလို့သူစီမေတ္တာရောက်ပါမလားဒါတော့မုန်းနေတာမျက်ချင်းတောင်ဆက်လို့မပြောတဲ့ပုဂ္ဂိုလ်ဘယ်လိုမေတ္တာရောက်ဘယ်လိုမှစပြီးမေတ္တာပွားလို့မရဘူးအလွန်ချစ်တဲ့ပုဂ္ဂိုလ် အလွန်ချင်းတဲ့ပုဂ္ဂိုလ်မေတ္တာပွားမေတ္တာမရောက်ဘဲနဲ့တဏှာရာဂတွေဖြစ်ကုန်တယ်အဲ့ဒီမှာမေတ္တာဖြစ်မေတ္တာမှမရောက်ဘူးအဲ့ဒီမှာဒါကြောင့်မို့အလွန်ချစ်တဲ့ပုဂ္ဂိုလ်ကိုလည်းပဲစပြီးမေတ္တာမပွားရဘူးနောက်ပြီးတော့ရန်သူအဲ့ဒီပုဂ္ဂိုလ်မျိုးတွေကိုစပြီးမေတ္တာပွားလို့ရပါမလားဒါကြောင့်မို့ရှိရှိသူတော်ကောင်းများကမုံထသသူလွန်ချစ်သူနှင့်လဲလူတပြာရန်သူမှာမေတ္တာမစသင့် အဲ့ဒီပုဂ္ဂိုလ်တွေကိုစပြီးမေတ္တာမပွားနဲ့ကဲဆိုကြည့်လိုက်မုံထာတသူလွန်ချစ်သူနဲ့လေလူတပြာရန်သူမှာမေတ္တာမသပင်မုံထာတသူလွန်ချစ်သူနဲ့ လေလူတပြာရန်သူမှမေတ္တာမစပင်ဒီအဲ့ဒီပုဂ္ဂိုလ်တွေကိုစပြီးမေတ္တာမပွားနဲ့ဘု து ကိုစလုံးမေတ္တာပွားရမှာလေမိမိကိုယ်ကိုမိမိမေတ္တာပွားတယ်ဒါကြောင့်အထူးမေတ္တာမပွားရမယ့်ပုဂ္ဂိုလ်လည်းရှိသေးတယ်အဲ့ဒီပုဂ္ဂိုလ်တွေကဘယ်လိုပုဂ္ဂိုလ်မျိုးတွေလဲဆိုလိမ်မတူတဲ့ပုဂ္ဂိုလ်သေဆုံးသွားတဲ့ပုဂ္ဂိုလ် မေတ္တာပွားလို့မေတ္တာမရောက်နိုင်ဘူးတဲ့လိမ်မတူတဲ့ပုဂ္ဂိုလ်မေတ္တာစမေတ္တာပွားနေရင်လည်းအဲ့ဒီပုဂ္ဂိုလ်မှာကမ္မရာဂတွေဖြစ်ပြီးတော့မေတ္တာစမရောက်ဘူးသေသွားတဲ့ပုဂ္ဂိုလ်လည်းမေတ္တာမပွားနိုင်တဲ့မေတ္တာမရောက်ဘူးတဲ့တချို့ပုဂ္ဂိုလ်တွေကဆရာတော်ဗျာကွယ်လွန်သွားရတဲ့တပည့်တော်မိဘဘိုးဘွားတွေကိုဆရာတော်မေတ္တာလေးပွားပေးပါမေတ္တာလေးပွားပေးပွားလို့မေတ္တာရောက်ပါမလားမေတ္တာပွားပေးရမှာမဟုတ်ဘူးကုသိုလ်ကောင်းမှုရဲ့ပို့စုတွေကိုမလုပ်ပေးရမယ် အမြပေးဝေပေးရမှာမေတ္တာပွားလို့မေတ္တာမရောက်ဘူးလိမ္မတူရာသေသူမှာမေတ္တာမပွားနဲ့တဲ့ကဲဆိုကြည့်လိမ္မတူရာသေသူမှာမေတ္တာမပွားနဲ့လိမ္မတူရာသေသူမှာမေတ္တာမပွားနဲ့ ကဲလိမ့်မတူတဲ့ပုဂ္ဂိုလ်သိသွားတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဒီမေတ္တာမပွားနိုင်လေမေတ္တာမရောက်ဘူးလေဒီတော့ဘသူကစပွားရမှာလဲဆိုတော့စောစောကပြောတယ်မိမိကစပွားမိမိပွားပြီးတယ်မိမိကိုယ်ကိုပွားပြီးပြီဆိုရင်မိမိချစ်တဲ့ပုဂ္ဂိုလ်မိမိပုံမှာကျေးဇူးရှိတဲ့မိဘပြသမားဆွေမျိုးသားချင်းတွေဒါတွေပွားပြီးတော့မှပို၍ချစ်သူမိမိအင်တာမြန်လို့ရချစ်ခင်တဲ့မိမိဇနီးမိမိခင်မွန်း ပိုးရချစ်ပြီးပြီဆိုမှမိမိရဲ့ဉာဏ်တို့နောက်ဆုံးမှပွားအဲ့ဒီလိုအဖြစ်ဖြစ်ပွားတယ်ဆိုကြည့်မိမိစယူချစ်သူနောက်ဆုံးပိုးရချစ်သူကိုယ်ရန်သူပွားမှုစင်တိုင်းပင်မိမိစယူမိမိစယူ ချစ်သူနောက်ဆိုကို၍ချစ်သူကိုရန်သူပွားမှုစင်တိုင်းပင်ဒီမေတ္တာပွားပြီဆိုရင်အဲ့ဒီလိုစင်တိုင်းမိမိကိုယ်ကိုအရင်ပွားပြီးမှမိမိရဲ့ကျေးဇူးရှိတဲ့မိဘဆွေမျိုးသားချင်းမိမိရဲ့ညီကောင်မတော်မှပွား ပြီးပြီဆိုမှမိမိအင်မတန်ချစ်တဲ့ပုဂ္ဂိုလ်ပွားပြီးပြီဆိုမှမိမိရဲ့ရန်သူစသူတခြားပုဂ္ဂိုလ်တွေကိုမိမိအစင်းတဲ့မိမိကိုယ်ကနေပြီးတော့တခြားကိုဖြန့်သွားအဲ့လိုပွားတဲ့မေတ္တာပွားတဲ့အခါအဲ့တော့မေတ္တာပွားတဲ့အတွက်ဒီမေတ္တာဟာဘုန်းကြီးတို့ယောဂီများအလျားအနံမရှိပေမဲ့ဒီမေတ္တာအသွားအပြန်မရှိဘူးလားသွားပြန်ရှိတယ် ဒီမေတ္တာတရားပွားခြင်းဟာဘလောက်အကျိုးများတယ်လဲဆိုရင်ဒါနကုသိုလ်တဲ့မေတ္တာကုသိုလ်ကပိုကျိုးများတယ်ဒီဒါနကောင်းမှုတွေပြုလို့တရားတရားအကောင်းတဲ့ပုဂ္ဂိုလ်ဟာတစ်နေ့တစ်နေ့သမင်းအိုပေါင်းတရားတရားနဲ့သုံးကြိမ်ဖြစ်ကျွေးမနေ့တစ်ကြိမ်နေ့တစ်ကြိမ်ညတစ်ကြိမ်အဲဒီမှာတစ်နေ့ကိုသုံးကမနေ့တစ်ကြိမ်နေ့တစ်ကြိမ်ညတစ်ကြိမ်အိုပေါင်းဘယ်လောက်လဲ ထမင်းမိုးပေါင်း100နဲ့ခါလဲချက်ကျွေးတဲ့အဲ့ဒီတွင်မွေခြင်းတဲ့မိမိတို့နှုတ်တညစ်သားလေးနှုတ်တညစ်သားလေးမနေ့တစ်ချိန်နေ့တစ်ချိန်ညတစ်ချိန်အဲ့ဒီမှာသုံးကံလောက်မေတ္တာပွားမယ်ဆိုရင်အဲ့ဒီမေတ္တာကပိုပြီးအကျိုးများတယ်တဲ့ဥဒ္ဒရာနဲ့ဒီနေ့ကို၃ချိန်၃ချိန်တခါလဲသမင်းတွေးတာချက်တွေးမွေးလူတန်းတာတဲ့ နုတညစ်စာနုတညစ်စာတခဏလေးတခဏလေးအလုံးသတ္တဝါတွေရဲ့ပုံမှာမေတ္တာစိတ်ဖြန့်ပြီးမေတ္တာပွားလိုက်တာကအကျိုးများတယ်တဲ့ဒါကိုဘုန်းကြီးတို့မိဒ္ဒနာဝဇ္ဇတန်ယုဩပမတုံမှာမြတ်စွာဘုရားဟောတာအဲ့ဒါလေးကိုဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကမှတ်သားလို့လွယ်ကူအောင်စုပ်လင်ပါလေးပေးခဲ့တယ်အဲ့တော့ဘုန်းကြီးတို့ယောဂီများမှတ်သားထားကြည့်အောင်တနေ့သုံးကဘုတရားဖြင့်ချက်ကဓမင်း ကျွေမွေခြင်းထဲမယွင်းစင်တဲ့နုတညစ်စာကျိန်သုံးကားမြမေတ္တာပွားမြကျိုးကြည်မာသည်ဖျားမြတ်စွာမိန်ကွန်းသည် တနေ့သုံးကဘိုးတရားဖြင့်ချက်ကားသမင်းကျွေးမွေခြင်းတည်းမယွင်စင်စစ်နို့တညစ်သာချိန်သုံးကမြမေတ္တာပွားများ ကျိုးကြည်မာသည်ဘုရားမြတ်စွာမိန်ခွန်းသည်ကဲဒီတော့မေတ္တာတရားပွားများတာကျိုးကြည်မာလုံးလို့ရှင်းရှင်းသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ရာနောက်ဆုံးဘုန်းကြီးတို့ယောဂီများတန်ဃာတော်များကြည့်ပြီတန်ဃာတော်များမိမိတို့လူဒန်းနဲ့ဆွမ်းကိုအိမ်မှာပင်းပြီးတော့ဆွမ်းများဆက်ကလူဒန်းနဲ့လူဒန်းနဲ့ကတန်ဃာတော်များ မေတ္တာသုတ်တံပရိတရားတော်ယုံပြီးတော့မိမိတို့စွမ်းတကစွမ်းမတွေကိုမေတ္တာမပွားဘူးလားမေတ္တာပွားတော်မူကြတယ်အဲဒီလိုမေတ္တာပွားပြီးတော့မှမိမိတို့တူတန်းနဲ့စွမ်းကိုအလူခံတော်မူကြတာအကျိုးနည်းလို့လားအကျိုးကြီးလို့လားအကျိုးကြီးလို့ဒါကြောင့်မို့မေတ္တာပွားပြီးတော့စွမ်းများသုံးဆောင်မယ်ဆိုရင်တဲ့အာမောကရထပိန္ဒံဘုံစတိ အချင်းချင်းမဖြစ်ဘဲနဲ့အကျိုးရှိအောင်သုံးဆောင်ခြင်းပဲတဲ့အကျိုးရှိတဲ့သုံးဆောင်ခြင်းဒါကြောင့်မို့ရှင်မင်းဝဓမ္မမိသားစုများဒီနေ့တရားဓမ္မများတူတာနဲ့ဆွမ်းကိုအတူခံတဲ့ဆံမှာမေတ္တာပွားသလားမပွားဘူးလားဒီမေတ္တာပွားပြီးတော့အတူခံလူတိုင်းနဲ့ကုသိုလ်ရှင်လည်းပဲအကျိုးကြီးစေခြင်းလုံးလို့နောက်ပြီးတော့မိမိကိုယ်တိုင်လည်းပဲအကျွေးကင်းစေခြင်းလို့ဒီမေတ္တာပွားပြီးတော့သုံးဆောင်ခြင်းဟာတာမိပရိဘောဂတယ် စိုးရပိုင်ဆိုင်ခြင်းဖြင့်သုံးဆောင်ခြင်းကိုပိုင်တဲ့ပစ္စည်းကိုသုံးရတယ်လို့ပဲဘာမှတွင်းမတင်ဘူးလေအန္နနယပရိဘောကကျွေးမတင်တော့သုံးဆောင်ခြင်းဟုတ်မှာမေတ္တာပွားပြီးတော့သုံးဆောင်တဲ့အတွက်ကြောင့်လူတန်းနဲ့ကုသိုလ်ရှင်ရဲ့ဆွမ်းကျွေးကိုမတင်တော့ဘူးဒါကြောင့်မေတ္တာပွားအန္နနယပရိဘောကမေတ္တာပွားပြီးသုံးဆောင် ဒါယစ္စပရိဘောဂဒါယစ္စပရိဘောဂဆိုတာအမွေခံဖြစ်ဖြစ်သုံးဆောင်ခြင်းမိဘပိုင်တဲ့ပစ္စည်းကိုသုံးတာအပြစ်ရှိသလားမရှိဘူးလားအေးအဲ့ဒီလိုသင်မေတ္တာပွားပြီးတော့သုံးဆောင်ခြင်းကိုယ့်ရဲ့အမွေခံအဖြစ်ဖြစ်မိဘရဲ့အမွေနှစ်ကိုသုံးဆောင်သလိုပဲဘာမှအပြစ်မရှိဘူးတဲ့အဲ့ဒီလိုသုံးဆောင်ခြင်းမျိုးနဲ့ဒါကြောင့်မို့မေတ္တာပွားပြီးသုံးဆောင်လာတာအဲ့ဒီလိုမေတ္တာပွားပြီးသုံးဆောင်ခြင်းအဖြစ်ဆွမ်းဆူတဲ့ပုဂ္ဂိုလ်မှလည်း ကြီးမားတဲ့အကျိုးတရားတွေမရဘူးလားနော်အေးကြီးမားတဲ့အကျိုးတရားတွေရတယ်လေတို့ဒါကြောင့်မို့ဘုန်းကြီးတို့ရသော်ဘုရားလက်ထက်တော်ခါကလတုန်းကရှင်တုဘူတိဆိုတဲ့မထေရရှင်တုဘူတိဆိုတဲ့မထေရတရားဓမ္မများလူတန်းနဲ့ဆွမ်းကိုအလူခံတော့မယ်ဆိုရင်မေတ္တာဇံဝင်စားပြီးမှအလူခံတယ်။ဘာဝင်စားလဲ မေတ္တာကဝင်စားပြီးမှအလူခံတယ်ဆိုလိုရင်းကတော့မေတ္တာပွားနေတယ်ရှင်များကမေတ္တာပွားပြီးတော့နေလိုက်အဲလိုမေတ္တာပွားပြီးတော့မှကုသိုလ်ရှင်များလူတန်းနဲ့ဆွမ်းကိုအလူခံတာအခုဘုန်းကြီးတို့ယောဂီများလို့ပေါ့ဒီမင်းဝန်ဓမ္မမိသားစုများဘုရားဓမ္မများလူတန်းနဲ့ကုသိုလ်ရှင်များလူတန်းနဲ့ဆွမ်းကိုဖုံးပြီးတော့မယ်ဆိုရင်ပထမဆင်ញင်ဆင်ញင်ပြီးတော့မှမေတ္တာပွား အဲ့လိုမေတ္တာပွားပြီးတော့အလူခံတဲ့အခါကျတော့မိမိမှာရောအကျွေးတင်သေးရလားေးကိုပိုင်ပစ္စည်းသုံးဆောင်ရတယ်လို့အမွေခံပစ္စည်းသုံးဆောင်ရတယ်လို့သုံးဆောင်ရတယ်လွတ်လွတ်လပ်လပ်နောက်ပြီးတော့တူတန်းတဲ့ကုသိုလ်ရှင်တွေရောအကျိုးမများဘူးလားဒီတူတန်းတဲ့ကုသိုလ်ရှင်တွေလည်းပဲအကျိုးများတယ်ဒါကြောင့်မို့ဘုန်းကြီးတို့တန်ခါတော်ရှင်များများမိမိတို့တူတန်းတဲ့ဆွမ်းကိုဖုံးပေးတော့မယ်ဆိုရင်တန်ခါတော်ရှင်များများအလုံးမေတ္တာပွားကြ မေတ္တာတုပ္ပိတရားလို့ဆိုပြီးမေတ္တာပွားပြီးတော့မှဖွင့်ပေးတယ်။ဘုန်းကြီးတို့ဆိုရင်တရားဓမ္မများကုတန်းနဲ့ဆွမ်းမဲ့ဖြစ်ဖြစ်တိတိပဲဖြစ်ဖြစ်ခဲဝယ်ပဲဖြစ်ဖြစ်ဘာကိုပဲဖုံးပေးဖုံးပေးချက်ချင်းတတိလွတ်ပြီးတော့ကောက်ပြီးဖုံးပေးတာလည်းမရှိတော့ဘူး။အဲဒီမှာဖုံးပေးရတော့မယ်ဆိုမေတ္တာကိုပဲရင်ပွားလိုက်။မေတ္တာပွားပြီးတော့မှဖုံးပေးလိုက်တာ။ဒါကြောင့်ဒီမေတ္တာတရားပွားများခြင်းဟာအကျိုး၁၁မျိုးရတယ်။အကျိုးဘယ်နှမျိုးလဲလဲ။အေးဘုန်းကြီးတို့မေတ္တာတရားပွားများတဲ့ပုဂ္ဂိုလ်ကြီး အကျိုး7မျိုးထိအောင်ရတယ်ဆိုတာကိုဘုန်းကြီးတို့ကျမ်းဂန်များမှာဖွင့်ပြတာကတမေဧကတတဒုက္ခံသူပတိဒုက္ခံပတိပုဒ္ဒတိနာပါပကံသူပိနာပတ္တိမနုဿာနာပိယောဟောတိအမနုဿာနာပိယောဟောတိဒေဝနံဝရကတိနတ္တဧကိဝါနတ္တဧကိဝါဝိသံဝတ္တဝါကမတိဒုဝတံစိတ်တံတမာရိယတိမုကဝန္နောဝိပတိရတိ အတ္တမုံလောကလံကရောတိဥဒ္ဓရိအပတိဝိသံတော်ဗျာမာကုလောဘဂောဟောတိအဲဒီမှာ7မျိုးအကျိုးရှိပါတယ်တဲ့မေတ္တာအကျိုးက7မျိုးရှိပါတယ်အဲဒီ7မျိုး7မျိုးကဘာတွေလဲဆိုတော့ဒုက္ခဒုပ္ပတိချမ်းချမ်းသာသာပြီးပြောရတယ်မေတ္တာပွားပြီးတော့အိတ်ကြည့်မေတ္တာပွားပြီးတော့အိတ်ကြည့်ရင်ဟိုဘက်ဒီဘက်သိနေစရာဒူးနေစရာလိုသေးလားမေတ္တာလေးပွားပြီးတော့အိတ် အခုဘုန်းကြီးတို့ယောဂီများမေတ္တာမပွားဘူးတခါလေအိယာဝင်ပြီဆိုရင်ဘယ်သူကဘာတွေလုပ်ပွားလူတွေဘာတွေလုပ်ဒါတွေမကောင်းတဲ့စိတ်တွေနဲ့ဝင်အိတာကိုယ်လည်းအိပ်မပြောဘူးပဲလိမ့်ဒီပဲလိမ့်ဟာတပြင်းနေချကြတယ်တပြင်းနေချကြတယ်စိတ်နေတာသူချမ်းသာသွားအိတ်တလားမအိရဘူးမအိရဘူးဟောဒီမေတ္တာလေးသာပွားအလုံးတ attva တွေကိုမေတ္တာလေးပွားပွားပြီးတော့အိတ်ချမ်းချမ်းသာသာလေးအိပ်ပျော်သွားတယ်ဒုက္ခပฏิပုဒ္ဒတိအိယာကလိုတဲ့ခံမှာ တခါလဲလင်တွန်းကောက်ွယ်ကြီးအမ်းနဲ့ဩဇရာလူသေးရလားအဲตาရီထားတော့သမီးရီထားတယ်အင်းဆိုတာလိမ့်နေရပြီတခါတွန့်နေပြန်အခုဒီမှာမေတ္တာပွားနေတဲ့ပုဂ္ဂိုလ်ကအေးရကလိုးလာပြီဆိုရင်လည်းကြည်ကြည်လင်လင်ချမ်းချမ်းသာသာလေးလိုးလာတာနောက်ပြီးအိပ်ပျော်လို့အိမ်မက်များမဲ့ရင်တောင်မှနပပကံသူပိနာပတ္တိ မကောင်းတဲ့အိမ်မဆိုးရမယ်ဆိုတွေမမြင်မဘူးအခုဘုန်းကြီးတို့ယောဂီများမှာတခါလဲဘလူစီရတာနဲ့ဘာဖြစ်ရတာနဲ့တခါညဘသူကဆွဲချလို့လဲဘာဝကဘာကြီးကဘာလို့လို့လဲဖြစ်နေဒါမေတ္တာပွားလို့လားမပွားလို့လားအေးမေတ္တာမပွားလို့မကောင်းတဲ့အိမ်မက်တွေရမက်တွေမက်နေတာဒါကြောင့်မေတ္တာလေးပွားအေးနောက်ပြီးတော့ဘုန်းကြီးတို့မနုဿာဏံပိယောဟောတိမေတ္တာပွားနေတဲ့ပုဂ္ဂိုလ်ကို လူများကတော့ဘာဖြစ်လဲချစ်ခင်ကြတယ်မေတ္တာပွားနေတဲ့ပုဂ္ဂိုလ်ရဲ့မျက်နှာတခါတည်းကြည်လင်မျက်နှာတွေကကြည်လင်နေတယ်ရှူပုတ်မနေဘူးပုတ်တိုးတိုးကြီးမနေဘူးမျက်နှာတွေကမျက်နှာတွေကကြည်လင်နေတယ်မြင်ရတဲ့ပုဂ္ဂိုလ်တိုင်းကချစ်ခင်ကြတယ်ဒါကြောင့်အမနုဿန္နာမနုဿန္နာပိယောဟောတိအမနုဿန္နာပိယောဟောတိလူတွေလည်းမဟုတ်ဘူးနတ်တွေကလည်းချစ်ကြတယ်တဲ့ဘသူတွေကချစ်ကြတယ် အေးနတ်တွေကလည်းချစ်ကြတယ်ဆိုတာဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကဝိတံခဆိုရမထေအဲ့ဒီမထေကိုနတ်တွေကသိချစ်တာအဲ့ဒီဝိတံခမထေကနတ်တွေကချစ်ကြတယ်ဆိုရင်ဘယ်လိုချစ်လဲဆိုရင်ဒီဝိသကမထေရတဏှာတဏှာဆိုရင်၄နှစ်၄နှစ်တရင်သုံးဘယ်နှစ်နှစ်တရင်သုံးလဲအဲလိုမေတ္တာဘာဝနာများလဲပွားတရားဝိပဿနာဘာဝနာလဲပွားဒီလိုပွားနေတဲ့ပုဂ္ဂိုလ်ဆိုတော့ အဲ့ဒီသူရောက်တဲ့နေရာတိုင်းနေရာတိုင်းမှာအာလုံးရှိတဲ့နတ်တွေငြိမ်းချမ်းကြတယ်အာလုံးလောဘဒေါသတွေကျင်းပြီးတော့သူ့ရဲ့မိတ္တာဓာတ်တွေလည်းအကုန်လုံးကအေးချမ်းကြတယ်မိတ္တာပွားပြီဆိုရင်အာလုံးနေရာချင်ရတဲ့ပုဂ္ဂိုလ်တွေအေးချမ်းတယ်ဘုန်းကြီးတို့ခုဒီမှာရိတ်တာကျွတ်မှာရှိကြတဲ့ပုဂ္ဂိုလ်တွေပေါ်မှာအမြဲတမ်းအမြဲတမ်းဒီရိတ်တာကျွတ်မှာရှိကြတဲ့အာလုံးသင်သုံးကြတဲ့ယဟန်တန်ဃာတော်များ ယုတယောဂီများမြို့သမီးယောဂီများအားလုံးဝေယဝတ်ဆဆောင်ရွက်ကြတဲ့ပုဂ္ဂိုလ်များခုနှစ်နှစ်သာသမီများအားလုံးကိုဘုရားအမြဲတမ်းမေတ္တာပွားအမြဲတမ်းမေတ္တာပွားနေတဲ့အတွက်ကြောင့်ဒီဒိဋ္ဌာအတွက်မှာနေထိုင်ရတဲ့ပုဂ္ဂိုလ်ရဲ့စိတ်နှလုံးကိုမချမ်းမြေ့ဘူးလားဆရာသမားရဲ့မေတ္တာရေးအောက်မှာနေရတဲ့အတွက်ကြောင့်ချမ်းမြေ့ကြတယ်တရားဘာဝနာအားထုတ်တဲ့ခံမှလည်းပဲစိတ်တည်ငြိမ်မှုတမာတိတွေညံ့ညံ့မရဘူးလား အဲ့ဒီလိုစိတ်နှလုံးချမ်းမြေ့တဲ့အတွက်ကြောင့်ဟောတမားရီထူတော်ရတာလည်းမြန်မြန်ကြီးဖြစ်လွယ်။ဒါကြောင့်ဒီဝိသကမချေအဲ့ဒီမှာသတင်းသုံးပြီဆိုရင်အဲ့ဒီနားမှာရှိတဲ့နတ်တွေကချမ်းချမ်းမြေ့ကြတယ်။စိတ်နှလုံးချမ်းမြေ့ပြီးတော့တခုနဲ့တခုချစ်ခင်ကြတယ်။အဲ့ဒီမှာဒီဝိသကမချေကတဏှာကိုပြောင်းတော့မယ်လေးနှစ်ပြည့်ပြီဆိုရင်အဲ့ဒီမှာနတ်တွေကငိုကြတယ်။အဲ့ဒီမှာတဏှာနဲ့တဏှာပြောင်းမယ်ဆိုတော့ငိုတန်ကြတယ်ဘယ်သူလဲဝိသကမချေက တပည့်တော်ပါဗျာတပည့်တော်ဆိုတာဘသူလဲဒီဘဲပင်မှာစောင့်နေတဲ့နတ်ပါဗျာဘာလို့ငိုရတာလဲအရှင်ဘုရားဒီကနေ့ပြန်ကြွတော့မယ်ဆိုလို့ပါဗျာငါဒီမှာရှိနေလို့သင်တို့မှာအကျိုးရှိသလားရှိပါတယ်ဗျာတဲ့တပည့်တော်တို့အရှင်ဘုရားမရှိခင်အရှင်ဘုရားမနေခင်မကြောက်ခင်တုန်းကတပည့်တော်တို့ဒီမှာနေကြတဲ့ပုဂ္ဂိုလ်တွေဟာမငြိမ်ညွတ်ကြပါဘူးဗျာတကူနဲ့တကူမငြိမ်ညွတ်ကြတဲ့အတွက်ကြောင့်နေရထိုင်ရတာအမတန်ဆင်းရဲပါ ကိုယ်တို့ယောဂီများအတူနေပုဂ္ဂိုလ်တွေမညင်ညွတ်ရင်ချမ်းသာမလားဆင်းရဲမလားအခုဒီမှာနတ်တွေကဒီဘက်တော့အမြဲတမ်းဆင်းရဲကြပါလေတဲ့မညင်ညွတ်ကြဘူးဒါကြောင့်အခုရှင်ဘုရားရောက်တဲ့အချိန်ကစပြီးရှင်ဘုရားမေတ္တာရေးအောင်မှနေရတော့အလုံးညင်ညွတ်ပြီးချမ်းသာကြတယ်ဗျာအခုရှင်ဘုရားကြွတော်မယ်ဆိုရင်တပည့်တော်တို့ငကိုအနေထားလို့ကြီးပြန်ရောက်ပြီးတော့ဆင်းရဲမှာဆိုလို့တပည့်တော်တို့ဝမ်းနဲ့ပူဆွေးမိပါတယ်ဗျာဆိုတော့ကဲကဲတင်တို့ ငါရှိလို့အကျိုးရှိတယ်ဆိုရင်ငါဆက်နေလိုက်အဲ့ဒီလိုနဲ့နေလိုက်လေးနှစ်ကြည့်လို့ပြန်မယ်ကြံလိုက်ငိုလိုက်တခါနေလိုက်လေးနှစ်ကြည့်လို့ပြန်မယ်ကြံလိုက်ငိုလိုက်နဲ့အဲ့ဒီမှာဒီမတွေ့ကြည့်လဲအဲ့ဒီမှာပဲပြိဋိဘာဆံရတယ်ဒါနတ်တွေကချစ်တာဘုရားကချစ်တာနော်နတ်တွေကချစ်တာဘုန်းကြီးတို့ယောဂီများနတ်ကချစ်ယုံနေလားဆိုတော့ဘုန်းကြီးတို့ယောဂီများဒီနတ်တွေကရောမဆောင်ရှောက်ဘူးလား အေးလက်တွေကချစ်ယုံနေမဟုတ်ဒေဝနာပဲဖြစ်သည်မိမိပေါ်မှာမေတ္တာထားပြီးချမ်းသာစေလိုတဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်ကိုနတ်အများကပြန်ပြီးတော့ဘာဖြစ်တယ်ဆောက်ရှောက်တယ်ဘုန်းကြီးတို့မြတ်စွာဘုရားဟောထားတာလေမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဟောတာမိမိတို့အိမ်တစ်ရာတစ်တက်တဲ့ကအိမ်တစ်ဆောက်ဦးတစ်မိမိတို့စီးပွားရေးလုပ်ငန်းနေရာတစ်ဆောင်ရွက်ပြီဆိုတဲ့အခါကလည်းမျိုးပါအဲ့ဒီမှာ သီလနဲ့ပြည့်စုံတဲ့လူကပုဂ္ဂိုလ်များကိုပင်တဲ့ပြင့်ပြီးတော့စွာများဆက်ကလူတန်းညာလူတန်းပြီးတော့အဲ့ဒီကုသိုလ်ရဲ့ကောင်းမှုအဖို့အဆုတွေကိုအဲ့ဒီမှာစောင့်ရှောက်တဲ့နတ်တွေကိုမြတ်တာအမြတ်တမ်းဝေကြဘာလို့ခံလိုက်တယ်အဲ့ဒီလိုအမြတ်တမ်းဝေတဲ့အခါကျတော့နတ်တွေကဟောဒီပိုင်ရှင်ဖြစ်တဲ့ပုဂ္ဂိုလ်ဟာမိမိတို့ရဲ့ချမ်းသာရေးကိုလိုလားတဲ့ပုဂ္ဂိုလ်ပါလား မိမိတို့ကိုအခုတခါလဲချမ်းသာကုသိုလ်ကောင်းမှုရဲ့ပုံစုတွေပြုပေးတယ်ပြုပေးပြီးညတန်းဝေပေးတယ်ဒါကြောင့်မိမိတို့ကလည်းပြန်ပြီးတော့ဒီပုဂ္ဂိုလ်ကိုစီးပွားဥစ္စာတွေတိုးတက်အောင်ဘေးရန်အန္တရာယ်ကြီးကင်းအောင်စောင့်ရှောက်ရမှာပါလားဆိုပြီးတော့နတ်အများကပြန်ပြီးတော့ဗာဖြစ်ကြရင်အေးစောင့်ရှောက်ပြီးကြတယ်ဒါရင်လားဆိုတော့အတ္တမေတ္တာပွားတဲ့ပုဂ္ဂိုလ်ရဲ့ကိုယ်မှာတက္ကိဝါမီလည်းမလောင်ဘူးမေတ္တာပွားနေတဲ့ပုဂ္ဂိုလ်မေတ္တာ ကမ္မထာနေအများအားပွားများနေတဲ့ပုဂ္ဂိုလ်မင်းလည်းမလောက်ဘူးဝိသံအစိတ်ဘသူကမိမိကို မုန်းလို့အစိတ်တွေခတ်ကြွေးအစိတ်ခတ်တိုင်းဘယ်စာကိုပဲကြွေးကြွေးအစိတ်နဲ့နဲ့နဲ့ပြစ်တတ်အဲ့ဒီပုဂ္ဂိုလ်သိနိုင်မှာမလားမသိနိုင်ဘူးလေဒါရင်လားဆိုတော့သတ်ခံတဲ့ဒါလက်နဲ့သိသိနိုင်တဲ့လက်နဲ့နဲ့မိမိကိုပြုတ်လုကြပြီမလို့လည်းပဲညှစ်စေနှိမ့်စေကြပြီမလို့လည်းပဲအဲ့ဒီလိုဒါလက်နဲ့စရင် သိသိနိုင်တဲ့တဲ့နဲ့လူတွေလည်းမိမိမှာမထိခိုက်မကြရောက်နိုင်ဘူးလေဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့ကြည့်လေမြတ်စွာဘုရားလက်ထက်ကဥတေနာမင်းကြီးရှိတယ်ဘယ်သူတွေလဲညာဥတေနာမင်းကြီးဆိုတာဆင်းလေးကိုရင်ကြီးအောင်ဆင်းလေးကိုခေါ်နိုင်တဲ့ဂါထာရှိတယ်မင်းအဲ့ဒီမင်းကတခါလေသူ့ရဲ့တခါလေစောင်းလေးတီးပြီးတော့အဲ့ဒီဂါထာလေးနဲ့ရွတ်လိုက်ပြီဆိုရင်တိုးထဲမှာရှိတဲ့ကြားမနဲ့ဆင်းလေးဟာအကုန်လုံးဥတေနာမင်းကြီးစီကိုရောက်လာတယ် အဲ့ဒီလိုစွန့်ထက်တဲ့မင်းအဲ့ဒီမှာသူ့မှာမိဖုရားတွေရှိတယ်အဲ့ဒီမိဖုရားတွေကဘုရားတရားတန်ခါယရဏသုံးပါးကိုအင်မတန်ကြည်ညိုစိတ်ကတဲ့တာမဝရီဆိုတဲ့မိဖုရားရှိတယ်အဲ့ဒီတာမဝရီမိဖုရားပေါ်မှာအကောက်ကျန်တဲ့ပုဂ္ဂိုလ်ကမာခန္တီဆိုတဲ့မိဖုရားဒါပွင့်ရဒါကြီးကိုအကျေကြီးဟောနေရမယ်ဆိုကြားနေတယ်အဲ့တော့လူရင်းလေးပြောအဲ့တော့မာဂန္ဒီကနေပြီးတော့အကောက်ကျန်တဲ့အတွက်ဥတ္တနာမင်းကြီးကတမ္မာဝရီမိဖုရားပေါ်မှာစိတ်ခူပြီးတော့ မိဖုရားနဲ့တကွာသူ့ရဲ့အချွေရံတွေကိုတခါတည်းမှလေးနဲ့အစိတ်များတဲ့လေးနဲ့ခွင်းမယ်ဆိုပြီးတော့တခါတည်းအကုန်ထားပြီးတော့အဲ့ဒီမှာအကုန်လုံးတန်းစီရခိုင်းပြီးတော့ဥတ္တင်နာမင်းကြီးကတမ္မာဝရီမိဖုရားအစိတ်လုံးများနဲ့တခါတည်းဖြစ်တာပဲအဲ့ဒီလိုအစိတ်လုံးများနဲ့ဖြစ်တဲ့အခါမှာတမ္မာဝရီမင်းသမီးကနေပြီးသူ့ရဲ့အချွေရံနေရောဘောင်တော်ဥတ္တင်နာမင်းကြီးပုံမှာလည်းပဲစိတ်ထဲမှာမပြတ်မှားကြနဲ့ငါတို့ပုံမှာအောက်ကျန်တဲ့မုန်းပွားတဲ့ပုဂ္ဂိုလ်မာဂန်ကြီးပုံမှာလည်းငါတို့ စိတ်ထဲမှာမပြတ်မှားကြနဲ့အားလုံးပေါ်မှာဘလို့မေတ္တာလေးပွားနေကြရအောင်ဆိုပြီးတော့အဲဒီမှာမေတ္တာပွားနေတဲ့ခါကလာကြတော့ဒီဥဒိဏမင်းပြစ်လိုက်တဲ့ညာသမ္မာဝရိဏရောက်ပြီဆိုရင်တခါရင်အဲဒီသမ္မာဝရိဏကနေပြန်လှည့်ပြီးတော့ဥဒိဏမျက်စိပြန်ပြီးတော့မြားပြန်သွားတယ်။သမ္မာဝရိမင်းသမီးစီကိုတခါရင်မြားကဘယ်တော့မှမစိုးဘူး။ဒါမေတ္တာကြတဲ့ပါတတ်တွေပါလိမ့်မယ်။ မေတ္တာတတ်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအလျားနာမရှိပေမဲ့မေတ္တာဟာအသွားအပြန်ရှိတယ်အသွားအပြန်ရှိတယ်ဒါဘုန်းကြီးတို့ဒီမှာတန်ခါလူသားချင်းမဆိုတာနဲ့ကဲတိရစ္ဆာန်တွေပေါ်မှာဘုန်းကြီးတို့ယောဂီများမေတ္တာလေးထားကြည့်ပါလားအိမ်မှာမွေးထားတဲ့ခွေးကိုဒုက္ကံကြည့်ပါလားခွေးကဘာဖြစ်လဲပြန်ပြေးတယ်ကိုပြန်ဟောင်းတယ်ဟိန်းတယ်အမလေးအစာလေးများပြကြည့်ပါလားအမိကိုတဏှတ်နဲ့ဟင်းဟင်းနဲ့နေသေးတယ်ခွေးကဲပြန်ပြီးတော့ကိုကမေတ္တာ ထားလိုက်တော့သူကပြန်ပြီးတော့ကိုယ့်ကိုမေတ္တာနဲ့ပြန်ပြီးတော့မတုတ်ပြန်ဘူးလားတုတ်ပြန်လိုက်တာဥပဒုဆိုတဲ့ဒကာကြီးတယောက်ရှိတယ်ဒါဘုန်းကြီးကရှေ့တော့မှာပေါ့ဒီဒီမြစ်စီဘုံဘုရားရေးတာကထုတ်တယ်စာအုပ်တော့ကိုဘုန်းကြီးဖတ်လို့လားဥပဒုကြီးမေတ္တာတော်သူကခွေးတိရစ္ဆာန်ကိုသူကတဏှာတတ်တယ်ကျင်နာတတ်တယ်ခွေးအဲဒီမှာညနေဆိုရင်လည်း အားလုံးအိမ်လေးကသမင်းကြံဟင်းကြံတွေကိုတခါဟိုဘက်ဘုံဒီဘက်ဘုံကြီးနဲ့ထမ်းပြီးတော့သမင်းကြံဟင်းကြံတခါအကုန်လုံးလိုက်ယူလိုက်ယူပြီးတော့ခွေးတွေကိုတခါတဲ့ဖျားမှသွားပြီးတော့ဖျားတိုင်းဘေးကိုခြေလုံးတဲ့နေရာမှာသွားပြီးတော့ခွေးတွေကိုတခါတဲ့အိုးတွေခွက်တွေနဲ့ကျွေးတာအဲ့လိုကျွေးတဲ့အခါကျတော့မနဲ့တစ်ချိန်ညတစ်ချိန်ခွေးတွေကျွေးတော့အားလုံးခွေးတွေကဥပဒုအလားကိုပဲစောင့်နေကြတယ်ဥပဒုလာတော့ပြီဆိုရင်ခွေးတွေအကုန်လုံးဟာ မြူတူပျော်ပါပြီးတော့ဥနေကြတာကိုရတယ်အဲဒီလိုနဲ့တနေ့ပါတဲ့ကိစ္စရှိလို့တထုံပဲသွားတယ်အဲ့ဒီတထုံသွားတဲ့အခါကလည်းကြတော့တထုံမှာခွန်ကြီးတို့တောင်းပေါ်မှာဘုရားရှိတယ်အဲ့ဒီဘုရားကိုသွားဖူးမှာသွားဖူးတဲ့အခါမှာရွာကျင်ရွာကဖြတ်သွားအဲ့ဒီရွာကကွေးတယ်အင်တန်ဆိုးတယ်ဆိုတယ်သွားတဲ့လူတွေဖြတ်သွားတာနဲ့တကယ်နဲ့ခွေးအုပ်ကြီးကလည်းလိုက်ပြီးဝိုင်းကြိုက်တယ် လူတွေကိုမဖြတ်ရဲတော့အဲ့ဒီမှာဆိုးတယ်အဲ့ဒီမှာဥပဒူတွားတဲ့ခါကျတော့ပထမတော့ခွေးတွေကခါတော့အုံးဆိုပြီးတော့အတင်ပြေးလာတယ်ဟာဒီလူကြီးတော့ကြိုက်ခံရတော့မှာပဲလို့ထင်လာတယ်အနာနာလေရောက်တော့ခွေးတွေကတခါလဲခုံပြီးတော့ဥပဒူကိုဝိုင်းဖက်ကြရဆိုရင်ဝိုင်းဖက်ပြီးရှာရင်းနဲ့ရဲကြတယ်ကြည့်နော်ဥပဒူကျွေးခဲ့တာကဒီမှာရှိတဲ့ခွေးတွေကျွေးတာအဲ့ဒီကခွေးတွေကိုလူတစ်ခါမှမကျွေးဘူး ဒါပေမဲ့ခွေးတွေပေါ်မှာသူ့ရဲ့စိတ်ဟာမေတ္တာစိတ်ရှိသလားမရှိဘူးလားကဲသူ့ရဲ့မေတ္တာဓာတ်တွေကတခါခွေးတွေစီမှာတခါရောက်သွားအတော်အပြန်ဘုန်းကြီးတို့ယောဂီများခွေးတွေပေါ်မှာသူမေတ္တာစိတ်ထားတဲ့အတွက်ခွေးတွေကလည်းပဲသူ့ကိုပြန်ပြီးတော့မေတ္တာမထားဘူးလားကဲကိတ်လိုက်မယ်လို့ထင်တာအကုန်လုံးကခွေးတွေကဝိုင်းဖက်ပြီးတော့ဥပထုစီကိုတခါတော့ဝိုင်းတက်ကြဖက်ကြနန်းညာရက်ကြတခါမိတ်ဆွေတယောက်တခါကျေးဇူးရှင်တယောက်သားလို့ပဲ ဒါမေတ္တာဓာတ်တွေဘုန်းကြီးတို့ယောဂီများအသွားပြန်တယ်နောက်တစ်ခုဘုန်းကြီးတို့ဒီမှာကိုရိဖြစ်ရတဲ့တခုရှိပါတယ်မဟာစီရိတာဒါဘုန်းကြီးတို့ရှိတော့မှာဝတ္ထုကြောင့်လေးပြောမယ်ဆိုရင်ဒါအတိတ်ဝတ္ထုလို့ခေါ်ပါတယ်ဘာဝတ္ထုလဲမြတ်စွာဘုရားလက်ထက်ကကိုတမ္မာဝရီတို့အကြောင်းပြောတယ်ဆိုရင်ဒါအတိတ်ဝတ္ထုလို့ခေါ်ပါတယ်ဒါရှိကအခုဒီပြစ္ဆုတ်ပံဘဝမှာပြစ္ဆုတ်ပံမှာတွေ့ခဲ့ကြုံခဲ့တာလေးပြောလို့ရှိရင်ဒါပြစ္ဆုတ်ပံဝတ္ထုလို့ခေါ်ပါတယ် အဲ့ဒီဝတ္ထုကြောင့်လည်းစပ်ပြီးတော့သွားပြီးတော့မင်းများစုံစမ်းကြည့်အဲ့ဒီနေရာမှာစုံစမ်းကြည့်အကုန်လုံးတိကျသိနိုင်ပါလားဘုန်းကြီးတို့မဟာစီသာသနာရေးတာပါပါမဟာစီသာသနာရေးတာပါတရားစစ်တဲ့ဆရာတော်ဟာကျေးဇူးတော်ရှင်ဆရာတော်ဥဒ္ဒဇာတာပါဆရာတော်ဥဒ္ဒဇာတာတရားစစ်ပါအဲ့ဒီမှာမြို့သမီးယောဂီတရားစစ်တော်အဲ့ဒီမှာဓမ္မအရေးတရားတရားကျူးစမ်းပါဒါပေမဲ့တမာရီထူထောင်လို့မရဘူး တမာရီထူထောင်လို့ကိုမရဘူးတရားရှိမှလို့မရမရတဲ့အခါကျတော့ကမ္မထဆရာကတို့ပြီဘာတွေဖြစ်ခဲ့လဲဘာတွေဖြစ်လဲခုယောဂီတမာရီလည်းမဖြစ်ဘူးတမာရီလည်းမဖြစ်ဘူးယောဂီမှာကြည့်လိုက်ရင်တော့မျက်နှာလေးချလို့မှတ်နေတယ်လို့ပဲဒါပေမဲ့ယောဂီမှာတမာရီလည်းမဖြစ်ဘူးမတိုးတက်ဘူးဘာတွေအကြောင်းရှိတယ်ဆိုတော့မှတပည့်တော်ဗျာဒီလိုအကြောင်းရှိပါတယ်တပည့်တော်ဟာအိမ်ငါဖြစ်ပါတယ်အိမ်ငါဖြစ်ပါအိမ်ရှင်ဖြစ်တဲ့ပုဂ္ဂိုလ်လည်းတပည့်တော်အစမပြေဖြစ်ခဲ့ပါလေ မိဘဘိုးဘွားတွေရက်ထက်တွေကတပြီးတော့အဲ့ဒီအိမ်မှာအင်္ဂါရှင်တဲ့မိဘတွေဒါပေမဲ့အခုမိဘများကွယ်လွန်သွားတဲ့အခါတမိလက်ထက်ရောက်တဲ့အခါကျတော့တမိဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒီမှာလက်စာတွေပါတွေလည်းပဲတိုးပြီးတော့ပေါ့လေတောင်းတောင်းတဲ့အခါကိုတက်နိုင်တော့တိုးပေးတယ်ဒါပေမဲ့မပေးနိုင်တဲ့အဆင့်တရားတောင်းတဲ့အခါကျမပေးနိုင်မပေးနိုင်တော့အင်္ဂါနေဆင်းတခြားပေးနိုင်တဲ့ပုဂ္ဂိုလ်ကိုတင်မယ်ဆိုပြီးတော့အင်္ဂါနေပြီးတော့မောင်းချပါတယ် တကယ်တော့အဲ့ဒီကလေးဟာတပည့်တော်လက်ပေါ်မှာကြီးခဲ့တာပါဒီမှနေဒီတပည့်တော်မွေးမြူပြီးတပည့်တော်ချီပိုးပြီးတော့စောင့်ရှောက်ထိန်းချောင်းလာခဲ့တဲ့ကလေးပါဒါပေမဲ့လို့အခုသူဟာစီးပွားရေးလောဘတန်ပြီးတော့အဲ့ဒီမှာတပည့်တော်ကိုခါရဲချိန်ကနေဆင်းပြေးပါဘယ်ရဲ့ဘယ်ရဲ့ထွက်ပြေးပါဆိုတော့တပည့်တော်မှလည်းစိတ်ဆင်းရဲကိုဆင်းရဲဖြစ်အဲ့လိုစိတ်ဆင်းရဲကိုဆင်းရဲဖြစ်ပြီးကလေးငါမထွက်ရသေးဘူးတရားရိပ်တာဝင်ပြီးတော့ငါတရားအထုတ်အောင်မယ်ဆိုပြီးခုတပည့်တော်ရိပ်တာကိုလာပြီးတရားဝင်ပါတယ် ဒါပေမဲ့တပည့်တော်တွေဘယ်လိုမှတရားမှတ်လို့မရဘူးဗျာသူ့မျက်နှာပဲပေါ်နေသူပြောတာဆိုတာတွေပဲတပည့်တော်ကြားနေရသူ့ပေါ်မှာတပည့်တော်ငယ်စဉ်ကလေးဘဝတုန်းကဆောင်းရှောက်ခဲ့တာပြုစုခဲ့တဲ့ဒီကျေးဇူးတွေတော့ဘာမှမအောင်မေးတော့အဲ့ဒီမှာပြောလိုက်ဆိုလိုက်တာရဲရဲဖြစ်စေဒါကြောင့်မို့တပည့်တော်စိတ်ထဲမှာတရားမှတ်လို့မရအောင်ဖြစ်နေပါလေဆိုတော့မှအဲ့ဒီမှာဆရာတော်ကြီးကနေပြီးတော့အဲ့ဒီမှာမေတ္တာပွားခိုင်းတာမေတ္တာကမ္မထံပေးတာကိုယ့်ဟာကိုယ်ပထမမေတ္တာပွားပြီးပြီဆိုမှ အဲ့ဒီပုဂ္ဂိုလ်ကိုမေတ္တာပွားဆိုပြီးတော့မေတ္တာပွားဝိပဿနာကိုမေတ္တာပွားပြီးပြီဆိုမှဝိပဿနာပဲကိုတတိယရေပွားတတိယရေပွားအဲ့ဒီတက္ကမကိုတတိယပြီဆိုရင်အရှင်ကိုတတိယပြီအရှင်လည်းကိုပြန်လှည့်ပြီးပွားအဲ့လိုမေတ္တာပွားခိုင်းတဲ့အခါကျတော့ရှက်တပတ်နှစ်ပတ်အတွင်းအဲ့ဒီမှာသူ့အာယုံထဲမှာသူ့ရွှေတော်ဘုရားကိုတွားရတယ်ဒီမဲ့အာယုံထဲမှာထင်လိုက်တယ် အဲ့ဒီရွှေဘုံဘုရားကိုပုတ်ပြီးပြန်ဆင်းမှာအခုဒီအိတ်ရှင်ဖြစ်တဲ့ကလေးမလေးနဲ့တွေ့အဲ့ဒီမှာရေချင်းအောင်လေးတွေ့လို့ပန်းလေးတွေနဲ့အဲ့ဒီမှာကျွန်တော်တွေ့တွေ့တဲ့အခါမှာသူ့နဲ့တွေ့တဲ့အခါမှာဟိုတုန်းကလည်းတစ်ခါမျိုးမဟုတ်ဘူးနဲ့တော့တခါလေသူကစပြီးလှုပ်ဆက်တယ်လှုပ်ဆက်ပြီးတော့တော်ရဲ့ပြန်မမသွားပါနဲ့အိမ်မှာပဲပြန်နေပါဆိုတာသူပြောတယ်နော်ဆိုအဲ့ဒီနေ့မှာတရားရှာဒီလိုဆိုရင်ဆရာတော်ကြီးကနင့်မြတ်တာရောက်သွားပြီဘုန်းကြီးတို့ယောဂီများမြတ်တာဟာ သူ့ပေါ်မှာတကယ်တမ်းရောက်သွားပြီဆိုရင်သူ့စီကတုံ့ပြန်ဖို့မရနိုင်ဘူးလားအသွားအပြန်ကိုယ့်ဘက်ကမေတ္တာပွားရင်သူ့ဘက်ကမေတ္တာပြန်လာမယ်သူ့ဘက်ကမေတ္တာမလာဘူးဆိုတာကိုယ့်ဘက်ကသူ့စီကိုမေတ္တာပွားလို့လားမပွားလို့လားအဲ့ဒီမှာဆရာတော်ကြီးကနစ်စီနစ်မေတ္တာတွေသူ့စီရောက်သွားပြီအဲ့ဒီလိုအမေးရှိလိုက်ပါအဲ့ဒီနေ့ညနေမှာပဲအဲ့တွေ့ကြီးရောက်တဲ့အခါကျတော့ဟောသူမနဲ့ကအာယုန်ထဲမှာထင်ခဲ့တဲ့အတိုင်းအဲ့ဒီအဝတ်စားနဲ့အဲ့ဒီချင်းတောင်းနဲ့ တခါလေရောက်လာပြီးသူ့ကိုလာတွေ့လာတွေ့ပြီးစားစရာမုံပဲဒီစားတွေရောအကုန်လုံးပေးအတော်တော်စိတ်ချမ်းသာတယ်လို့တရားအထုတ်ပါတရားအထုတ်ပြီးလို့ရှိရင်ဘယ်မှမသွားပါနဲ့အိမ်မှာပဲပြန်နေပါကျွန်မမှားပါတယ်ဆိုပြီးလာပြောသွားတာဒါဘုန်းကြီးတို့ယောဂီများမေတ္တာအတုံးအပြန်မရဘူးလားဗျာဒါကြောင့်မို့မေတ္တာတရားပွားများပြီဆိုရင်ပွားများတဲ့ပုဂ္ဂိုလ်ရောပွားများခံရတဲ့ပုဂ္ဂိုလ်ရောဆင်းရဲမလားချမ်းသာမလားဗျာချမ်းသာလိုက်တာဒါမေတ္တာရဲ့တုံ့ပြန် မေတ္တာရဲ့အထုတ်ပြန်နောက်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကရှိသေးတယ်ရောသမင်းသားဆိုတာရှိသေးတယ်အဲ့ဒီရောသမင်းသားဆိုတာမြတ်စွာဘုရားလည်းမကြည်ညိုဘူးသာသနာလည်းမကြည်ညိုဘူးအဲ့ဒီမှာမကြည်ညိုတဲ့အခါကျတော့ရေတော်အနန္ဒာကသူနဲ့ကြောင်းနေပဲဖြစ်တယ်တက္ကသိုလ်တက်ဖက်ဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာဒီပုဂ္ဂိုလ်ရဲ့သရတရားမရှိဘုံကိုသိပြီးတော့ဩမြတ်စွာဘုရားနဲ့တွေ့တဲ့အချိန်တောင်မှဒီပုဂ္ဂိုလ်ဒီလိုစိတ်ဓာတ်မျိုးထားရင် သူဒုက္ခရောက်တော့မှာပဲဆိုပြီးမြတ်စွာဘုရားရှောက်တယ်မြတ်စွာဘုရားဒီရောသမင်းသား သာသနာတော်များကြီးညိုမယ်ဆိုရင်သာသနာတော်အလွန်အကျိုးများမှာပါဗျာမြတ်စွာဘုရားရှောက်အဲ့လိုမြတ်စွာဘုရားရှောက်တဲ့အခါကျတော့မှမြတ်စွာဘုရားကောင်းပြီဆိုပြီးတော့အာလောတ္တဝါတွေပေါ်မှာမေတ္တာဖြန့်ပြီးပွားတဲ့မေတ္တာကိုအဲ့ဒီရောဇမင်းသားတယောက်တည်းပေါ်မှာအာယုစိုက်ပြီးမေတ္တာတွေပို့လိုက်တာအဲ့ဒီမှာရောဇမင်းသားအိယာပေါ်လှဲအိယာကနေဘလို့မှမနေနိုင်မြတ်စွာဘုရားကိုတရိယာဘသူ့ကိုတရိယာလား မြတ်စွာဘုရားကိုတတိယပြီးတော့ချက်ချင်းကြောင်းကိုအတင်းပြေးလာပြေးလာပြီးတော့ခါတယ်မြတ်စွာဘုရားဘယ်မှာလဲဖေမြတ်စွာဘုရားဘယ်မှာတရင်သုံးလဲဖေမြတ်စွာဘုရားကိုတပြီးတော့တွေ့ကျင်ပါလဲဖေဖြစ်တယ်ဘာနဲ့တူလဲဆိုတော့အဲ့ဒီမှာဥပမာလေးပြောတာသားငယ်ရှိတဲ့နွားမအဲ့ဒီနွားမမိခင်ကိုသားငယ်လေးကကြောက်တဲ့အခါမှာတခါတည်းတခါတည်းမိအော်မိတန်းပြီးတော့အမေကိုလိုက်ရှာတယ်လို့ပဲနွားမမိခင်ကြီးကိုလိုက်ရှာနေတယ် အဲ့ဒီဒေါသမင်းသားမြတ်စွာဘုရားကိုမတွေ့ရမချင်းတခါရင်မြတ်စွာဘုရားကိုတွေ့ခွင့်ပေးပါမြတ်စွာဘုရားနဲ့တွေ့ပြရစေမြတ်စွာဘုရားကိုသူဖုံးမြော်မရစေဆိုပြီးတော့တခါရင်သံဃာတော်တွေတွေ့တဲ့များအတင်းတောင်းပန်ပြီးတော့မြတ်စွာဘုရားသတင်းသုံးတဲ့အကြောင်းကိုအဲ့ဒီမှာအတင်းမေးပြီးတော့အားလုံးတချို့တန်ကမြတ်စွာဘုရားကလိုက်ပို့တာအဲ့ဒီပို့လိုက်တဲ့အခါမြတ်စွာဘုရားကရောက်တယ်ဆိုတာနဲ့အကျဉ်းနဲ့မြတ်စွာဘုရားရဲ့ခြေပမုံနဲ့သူ့ရဲ့မျက်နှာနဲ့ပွတ်တဲ့ကြော့ပြီးတော့မြတ်စွာဘုရားတပည့်တော်ကိုတရားရင်ရဲလို့တတ်မှတ်ပြီးတော်မူပါ အခြားခြားသောပုဂ္ဂိုလ်တွေလှူဒန်းတဲ့ဆွမ်းကိုအလိုမခံမှန်နဲ့တပည့်တော်လှူတဲ့ဆွမ်းကိုပဲမြတ်စွာဘုရားလူခံတော်မူပါတခြားတခြားသောပုဂ္ဂိုလ်တွေလူဒန်းတဲ့သင်္ကန်းကိုအလိုမခံမှန်နဲ့တပည့်တော်လူဒန်းတဲ့သင်္ကန်းကိုပဲလူခံမှန်တခြားတခြားပုဂ္ဂိုလ်တွေလူဒန်းတဲ့ကြောင်းကိုသတင်းသုံးမှန်နဲ့တပည့်တော်လူတဲ့ကြောင်းကိုပဲသတင်းသုံးမှန်မြတ်စွာဘုရားပေါ်မှာချစ်ခင်တဲ့စိတ်တစ်ခါနဲ့ဖြစ်ပေါ်လာတယ်ဒါဘုန်းကြီးတို့ယောဂီများမေတ္တာသွားတဲ့အတွက်ကြောင့်မို့ဗာပြန်လာတယ်မေတ္တာပြန်လာတာဒါကြောင့်ကိုဒီနေ့ဘုန်းကြီးတို့ယောဂီများ ဘုန်းကြီးတို့ရှင်မင်းဝန်မိသားစုများတကယ်လို့မိမိတို့မှာအဆင်မပြေမှုလေးတွေရှိလာခဲ့လို့ရှိရင်တခြားနည်းနဲ့မဖြေရှင်းမဲ့နဲ့ဒီမေတ္တာနဲ့ဖြေရှင်းရင်အားလုံးအောင်နိုင်မလားမအောင်နိုင်ဘူးလားဗျာဒီအားလုံးအောင်နိုင်တယ်ဘုန်းကြီးတို့ယောဂီများဒါကြောင့်မေတ္တာရဲ့အကျိုးတရားတွေအဲ့ဒီလိုအကျိုးတရားတွေအကျိုးတရားတွေချက်ချင်းလက်တွေ့အနေအားဖြင့်မေတ္တာရဲ့အကျိုးတရားတွေရပါတယ် နောက်ပြီးတော့ဒီမှာမေတ္တာတရားတွေပွားများနေမယ်ဆိုရင်စိတ်တည်ကြည်မှုလည်းပဲဉာဏ်ဉာဏ်မရဘူးလားဗျာဉာဏ်ဉာဏ်ရတယ်မုခဝဏောအစင်းအရေးအစင်းတွေကလည်းပဲမြင်သွားမလားကြည်လင်မလားဗျာကြည်လင်မယ်အဲ့ဒီမေတ္တာပွားနေတဲ့ပုဂ္ဂိုလ်နောက်ဆုံးသေကံဤစေတဲ့ရောက်ရင်လည်းပဲသေတဲ့အခါမှာတွေ့တွေ့ဝေဝေလားမတွေ့မဝေလားမင်းမတွေ့မဝေသေးရတယ်နောက်ဆုံးအရဟတမညာပူညာမရောက်တော့မှနောက်ဆုံးအဲ့ဒီပုဂ္ဂိုလ်ဟာဓမ္မဘုံဓမ္မလောကဖြစ်အောင်မရနိုင်ဘူးလား အကျိုးဘယ်နှမျိုးတွေလဲအဲအဲ့ဒီ7မျိုးအကျိုးလေးကိုဆိုပြီးတော့ဒီနေ့တရားလေးသိလိုက်ကြအောင်ဆိုဘုန်းကြီးတို့ရောက်နေတာနောက်သတင်းပတ်ကြမှာဒီမေတ္တာတရားကရုဏာတရားမုဒိတာတရားဥပ္ပခတရားဓမ္မဝိဟာရတရား၄ပါးနောက်ဥပုပ်ကြမှာဘုန်းကြီးတို့ဆက်ပြီးတော့ဟောလိုက်အောင်နော်ကိဉ္တို့ချမ်းသာကောင်းစွာအိမ်နဲ့ချစ်လျက်လူနတ် စောင့်လက်နံမြာမိစိတ်ဓာတို့ရှောင်ရှားကိုမှလျင်စွာသိတိရှင်ကြည်မျက်နှာသေကမတွေ့လာလီမြမစัจဖြာတိ မေတ္တာပွားမှုအကျိုးတည်အိမ်နိုးချမ်းသာကောင်းစွာအိမ်မဲ့ချစ်လျက်လူနတ်စောင့်လန့်လံများမိစိတ်ဓာတ်တို့ရှောင်ရှားကိုမှ လျင်စွာစိတ်တည်ရွှင်ကြည်မျက်နှာသေကမတွေ့လာသည်မြမသက်တပြာသည်မေတ္တာပွားမှုအကျိုးတည် မေတ္တာတရားပွားများနေမယ်ဆိုရင်အကျိုးဘယ်နှမျိုးရလဲ။ကဲဒီတော့ဒီမေတ္တာတရားပွားများတဲ့အခါအချိန်မရွေးပွားလို့မရဘူးလား။မိမိတို့အိတ်မပြောမချင်းပွား။ပွားတဲ့အခါမှာထိုင်ရင်ရရင်သွားရင်လျှောင်းရင်ဣရိယာပုဒေဝကလုံးပဲဣရိယာပုနဲ့ပွားပွားမရဘူးလား။အဲ့လိုပွားနေပြီမေတ္တာလေးပွားနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘယ်လိုနေထိုင်ခြင်းလဲ။ ေဒါကြောင့်ဒိဋ္ဌာစရဏိသိဏောဝါတယနောယဝါတတ္တဝိတမိန်တော်ဧတံတေအတိတေယဗျမမေတံဝိဟာရမိတမဟုဒိဋ္ဌံဝါယံလျက်သော၎င်းစရံဝါသွားလျက်သော၎င်းနိသိဏောဝါထိုင်လျက်သော၎င်းတယနောဝါဣလျက်သော၎င်းဇံဝါတာပြင်းမြလောက်ဝိတမိန်တော် အိချင်းငံရည်ချင်းကင်းပြီးအတ္တဖြစ်ရ၏ဓာဝတာထုံမြလောက်သောကာလပတ်လုံးဧဝံတတိထိုတတိတရားကိုပဋိစ္စယခိုင်မြဲစွာစောင့်တည်ထားရ၏ဣဒာဤသာသနာတော်၌ဧတံမေတ္တာတတိကိုမှရှိ၍ဤသို့ပွားသည့်နေထိုင်ခြင်းကိုဗျာမံမြတ်တော်ဝိဟာရနေခြင်းဟူ၍ ဟာဟုဘုရားရှင်တို့ကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း ယူတော်မူကြပါကုန်လော මේ